တမန်တော်ဝုဒ္ဓအခန်းကြီး2အငယ်1မှ4ပင်ဒီကုတ်တီပွဲနေသို့ရောက်သောအခါထိုသူအပေါင်းတို့သည်တင်ကြီးတင်ညွတ်တီစီဝေး၍နေကြ၏ထိုအခါလေပြင်းမုန်တိုင်းကဲ့သို့သောအတန်သည်တခဏချင်းတွင် ကောင်းကင်မှလာ၍ထိုသူတို့နေထိုင်သောအိမ်ကို ဖြည့်လေ၏ထိုခဏချင်းတွင်ကွဲပြားသောရှာတို့သည်မိရှာကဲ့သို့ထင်ရှား၍ ထိုသူအသီးသီးတို့အပေါ်၌တည်နေကြ၏။ထိုသူအပေါင်းတို့သည်လည်းသန့်ရှင်းသောဝိညာဉ်တော်နှင့်ပြည့်၍ဝိညာဉ်တော်သည်ဟောပြောသော အခွင့်ကိုပေးတော်မူသည်အတိုင်း၊အမျိုးမျိုးသောဘာသာစကားအားဖြင့်ဟောပြောကြ၏။ထိုကာလအခါကောင်းကင် အောက်တွင် ရှိလေသမျှသော လူမျိုးထဲက ဖျားကိုယူသေးသောယူဒလူတို့သည်ယေရုရှလင်မြို့၌တဲနေကြသည်ထိုအတန်ကိုကြားရသောအခါလူများတို့သည် စုဝေးလာကြလျင်အတီးအတီးအခြားခြားသောမိမိတို့ဘာသာစကားဖြင့်တမန်တော်တို့ဟောပြောသည်ကိုကြားရ၍မှိုင်တွေလျက်ရှိနေကြ၏ထိုလူအပေါင်းတို့သည်အံ့ဩမိန်မောတွေဝေလျက်ရှိ၍ယခုဟောပြောသောသူ အပေါင်းတို့သည် ဂါလိလဲလူ ဖြစ်ကြသည်မဟုတ်လောသို့ဟုတ်လျင်ငါတို့သည်အတီးအတီးမွေးဖွားရာဌာန၏ဘာသာစကားများကိုကြားရသည်ကားအဘယ်သို့နည်းပါတိပြည်မှဆ၍မေဒီပြည်အေလံပြည်မေတောပေါတာမိပြည်ယူဒပြည်ကပ္ပဒေါကိပြည်ပုံတုပြည်အာရှိပြည်ဖြုခိပြည်ပံဖုလိပြည်အေဂုတ်တုပြည်၌နေသောသူ ကုရေနေမြို့နှင့်ဆက်ဆိုင်သောလိဗုကျေးလက်၌နေသောသူယောမမြို့မှလာသောဧည့်သည်များယုဒလူဖြစ်စေဘာသာဝင်ဖြစ်စေကရတီပြည်သားအာရပြည်သားအတီးတီဖြစ်ကြသောငါတို့အားဤသူများသည်ဖျားသခင်ဤအံပွေသော အမှုတို့ကိုငါတို့အမျိုးဘာသာစကားဖြင့်ဟောပြောကြသည်ကိုကြားရပါသည်တကားဟု အချင်းချင်း ပြောဆိုကြ၏။ထိုလူအပေါင်းတို့သည် မိမောတွေဝေသော စိတ်ရှိသည်နှင့်ဤအမှုရာသည်အဘယ်သို့သောအမှုရာဖြစ်သည်ဟုတယောက်ကိုတယောက် ပြောဆိုကြ၏။လူအချို့တို့ကဤသူတို့သည်ချိုသောစပြည့်နှင့် ပြေဝသည်ဟုကဲ့ရဲ့ပြောဆိုကြ၏။အငယ်၁၄မှ21ထိုအခါတကြိတ်တပါသောတမန်တော်တို့နှင့်တကွာပေတုသည်ထလျက် ထိုသူတို့ကိုကျယ်သောအသံနှင့်ဟောပြောသည်ကား၊ယေရုရှလင်မြို့သားတို့နှင့်ယုဒလူအပေါင်းတို့၊သင်တို့သည်ဤအရာကိုသိမှတ်၍ငါ့စကားကိုစေ့စေ့နာခံကြလော့။ယခုအချိန်ကား၊နံနက်တချက်တည်းအချိန်သာရှိသည်ဖြစ်၍၊သင်တို့ထင်သည်အတိုင်းဤသူတို့သည်ယစ်မူးကြသည်မဟုတ်။ဤအရာကား၊ပရောဖက်ယောလဟောဘူးသော အရာဖြစ်သတည်း။ဟောဘူးသော အချက်ကား၊နောင်ကာလ၌ လူမျိုးတကာတို့အပေါ်သို့ငါ၏ဝိညာဉ်တော်ကိုငါသွန်းလောင်းမည်သင်တို့၏သားသမီးတို့သည်ပရောဖက်ညံနှင့်ဟောပြောရကြလိမ့်မည်အသက်ငယ်သောသူတို့သည်ဗျာဒိတ်ယူပါယုံတို့ကိုမြင်ရကြလိမ့်မည်အသက်ကြီးသောသူတို့သည်လည်းနမိတ်အိမ်မက်တို့ကို မြင်မဲ့ရကြလိမ့်မည်ထိုကာလ၌လည်းငါ၏အမှုကို ဆောင်ရွက်သောယောက်ျားမိန်းမတို့အပေါ်သို့ငါ၏ဝိညာဉ်တော်ကို ငါသွန်းလောင်း၍သူတို့သည်ပရောဖက်ဉာဏ်နှင့်ဟောပြောရကြလိမ့်မည်အထက်မိုးကောင်းကင်၌အံ့ဘွယ်သောအရာတို့ကို၎င်း၊အောက်အရပ်မြေကြီးပေါ်၌သွေး၊မီးလျှံ၊မီးခိုးတည်းဟူသော ပုပ္ပနိမိတ်တို့ကို၎င်းငါပြမည်။ထာဝရဘုရား၏ထူးမြတ်သောနေ့ကြီးမတိုင်မှီနေသည်မှောင်မိုက်အတိဖြစ်လိမ့်မည်။လသည်လည်းသွေးဖြစ်လိမ့်မည်။ထိုအခါထာဝရဘုရားကိုပဌနာပြုသောသူ ရှိသမျှတို့သည် ကယ်တင်တော်မူခြင်းသို့ရောက်ရကြလတံဟုဖျားဗျာဒိတ်တော်ရှိ၏အငယ်22မှ28ဤဒေလလူတို့ငါစကားကိုနားထောင်ကြလော့တင်တို့တိကြသည့်အတိုင်းနာဇရက်မြို့သားယေရှုသည် ထူးဆန်းသောတကူနမိတ်လက္ခဏာအံပွဲသော အမှုတို့ကိုတင်တို့တွင် ပြုရသောအခွင့်နှင့်ဖျားသခင်ပေးတော်မူသောတက်တေကိုရသောသူဖြစ်၍ ဘုရားသခင်ပြဋ္ဌာန်းတော်မူသော အလိုတော်အားဖြင့်၎င်း၊အနာဂတံသဥာဏ်တော်အားဖြင့်၎င်း၊အပ်နှံခြင်းကိုခံသောထိုယေရှုကို သင်တို့သည်ဘမ်းဆီး၍၊မတရားသောသူတို့လက်ဖြင့်လက်ဝါးကပ်တိုင်၌ရိုက်၍ကွပ်မျက်ကြပြီ။ထိုသူကိုသေခြင်းဝေဒနာသည်အစဉ်ချည်နှောင်ချုပ်ကိုင်၍မဖြစ်နိုင်သည်နှင့်၊ထိုဝေဒနာကိုဘုရားသခင်သည်ချွတ်ပယ်၍ထမြောက်စေတော်မူပြီ။ ထိုသူကိုအကြောင်းပြုလျက်၊ဒါဝိဒ်မင်းက၊ငါသည်ထာဝရဘုရားကို အစဉ်မပြတ်မျက်မှောက်ပြု၏။အကြောင်းမူကား၊ငါ့လက်ျာဘက်၌တည်ရှိတော်မူသည်ဖြစ်၍၊ငါသည်လှုပ်ရှားခြင်းမရှိရ။ထိုကြောင့်၊ငါ့စိတ်နှလုံးသည်သာယာခြင်း၊ငါ့ဝိညာဉ်သည်လည်းရွှင်လန်းခြင်းရှိ၏။ထိုမှတပါး၊ငါ့အသားသည်မြော်လင့်လျက်ကျိန်းဝပ်လိမ့်မည်။အကြောင်းမူကား၊ကိုယ်တော်သည် အကျွန်ုပ်၏ဝိညာဉ်ကိုမရဏာနိုင်ငံ၌ ပစ်ထားတော်မမူကိုယ်တော်ဤတန်ရှင်းသောသူအားလည်းပုပ်ဆက်ခြင်းကိုရှိစေတော်မမူဘဲလျက်အသက်ရှင်ခြင်းလမ်းကိုပြညွန်တော်မူလိမ့်မည်မျက်နာတော်ကိုဖူးမြင်ရသောအားဖြင့်ဝမ်းမြောက်သောစိတ်နှင့်အကျွန်ုပ်ကိုပြည့်စုံစေတော်မူလိမ့်မည်ဟုဒါဝိဒ်ဆိုသည်အငယ်29မှ36ဤကိုယ်တို့အမျိုး၏အဖဖြစ်သောဒါဝိဒ်၏အကြောင်းကိုငါသည်တင်တို့အား အတက်အလင်းပြောပြရစေထိုဒါဝိဒ်သည်တည်၍တင်းကြိုသောတွင်သည်ယခုတိုင်အောင်ငါတို့၌ရှိ၏ထိုသူသည်မိမိအမျိုးအနွယ်ထဲကလူစားတိအားဖြင့်ခရစ်တော်ကိုဘုရားသခင်ထမြောက်စေ၍မိမိပလင်ပေါ်မှာတင်တော်မူမည်အကြောင်းဒိဋ္ဌံကျင်းဆိုတော်မူသည်ကို ပရောဖက်ညံအားဖြင့်သိ၍ခရစ်တော်ဤထမြောက်ခြင်းအကြောင်းကိုရည်မှတ်လျက်ထိုခရစ်တော်ဤဝိညာဉ်ကိုမရဏနိုင်ငံ၌ ပစ်ထားတော်မမူအသားသည်လည်းပုတ်ဆက်ခြင်းသို့မရောက်ဟုအနာဂတန်တညာနှင့်ဟောလေ၏ထိုယေရှုကိုဖျားသခင်ထမြောက်စေတော်မူသည်ကိုငါတို့ရှိသည်မြသည်တက်တည်ခံဖြစ်ကြ၏ထိုတို့ဖျားသခင်သည်လက်ရလက်တော်နှင့်ချီးမြှင့်တော်မူသည်ဖြင့်ထိုသခင်သည်ဂရိတော်နှင့်ရှင်သောတန်ရှင်သောဝိညာဉ်တော်ကိုခမည်းတော်ထံ၌ခံပြီးဖြစ်၍တင်တို့တိမြင်ကြရသောအရာကို ညွှန်းလောင်းတော်မူ၏။ဒါဝိဒ်သည်ကောင်းကင်သို့မတက်သေး။တို့ရတွင်သာရဘုရားကတင်ဤရန်သူတို့ကိုတင်ဤခြေတင်ရာငါမချမထားမီတိုင်အောင်ငါလက်ရဘဲ၌ထိုင်နေလော့ဟုငါသခင်အားမိန့်တော်မူသည်ဟု ဒါဝိဒ်စကားရှိ၏ထိုကြောင့်သင်တို့သည်လက်ဝါးကတိုင်မှကွပ်မျက်သောယေရှုကိုဖျားသခင်သည်ခရစ်တော်အရာ၌၎င်းအစိုးရသောအရှင်အရာ၌၎င်းခံထားတော်မူသည့်အကြောင်းကိုဣဒရေလအမျိုးသားအပေါင်းတို့အတက်အမှန်တိမှတ်ကြလော့ဟုပေတုဟောလေ၏အငယ်39မှ49 ထိုသူတို့သည်ကြားရလျှင်စိတ်နှလုံးပူပန်ခြင်းရှိ၍၊ညီအစ်ကိုတို့၊အဘယ်သို့ပြုရပါမည်နည်းဟု ပေတရုမှစ၍အခြားသောတမန်တော်တို့အားမေးမြန်းကြ၏။ပေတရုကလည်း၊သင်တို့၏အပြစ်ကိုလွတ်စေခြင်းငှါနောင်တရ၍တယောက်မျှမကြွင်း ယေရှုခရစ်၏နာမ၌ဗတ္တိဇံကိုခံကြလော့တို့ပြုလျင်တန်ရှင်းသောဝိညာဉ်တော်ဒီဟုသောဆုကျေးဇူးတော်ကိုခံရကြလိမ့်မည်အကြောင်းမူကားဂရိတော်သည်တင်တို့နှင့်၎င်းတင်တို့၏သားသမီးတို့နှင့်၎င်းဝေသောသူတို့တွင်ငါတို့၏ဖျားသခင်သာဝရဖျားခေါ်တော်မူသမျှသောသူတို့နှင့်၎င်းဆိုင်သည်ဟု ဟော၏ထိုမှတပါသဘောမဖြောင့်သော ဤအမျိုးမှကယ်တင်ခြင်းသို့ရောက်ကြလော့ဟူ၍အထူးထူးအပြားပြားသောစကားနှင့်သက်သေခံ၍တိုက်တွန်းသွေးဆောင်လေ၏။ထိုစကားကိုအသင့်နှလုံးသွင်းမိသော သူတို့သည်ဗတ္တိဇံကိုခံ၍ထိုနေ့၌အရေအတွက်အားဖြင့်သုံးထောင်မျှလောက်သော သူတို့သည်ဝင်ကြ၏။ထိုသူများသည်တမန်တော်တို့၏ဆုံးမဩဝါဒကိုခံခြင်း၊အပေါင်းအသင်းဖွဲ့ခြင်း၊မုန့်ကိုဖဲ့ခြင်း ထနာပြုခြင်းတို့ကို အမြဲဆောင်ရွက်၍နေကြ၏လူအပေါင်းတို့သည်ကြောက်လန့်ခြင်းရှိသည်ဖြစ်၍တမန်တော်တို့သည်များစွာသောနမိတ်လက္ခဏာအံပွေသောအမှုတို့ကိုပြုကြ၏ယုံကြည်သောသူအပေါင်းတို့သည်တစုတဝေးသည်နေကြသဖြင့်မိမိတို့၌ရှိသမျှကိုဆက်ဆံ၍သုံးဆောင်ကြ၏မိမိတို့ဥစ္စာပစ္စည်းများကို ရောင်းပြီးလျှင် လူများဆင်းရဲသည့်အတိုင်းအတီးအတီးတို့အားဝေငှခြင်းကိုပြုကြ၏ထိုသူတို့သည်လည်းဗိမာန်တော်၌နေတိုင်းအစဉ်တညီတညွတ်ထီးနေ၍ကိုအိမ်၌မုံကိုဖဲ့လျက်ကြည်ပြူရွှင်လန်းဝမ်းမြောက်သောစိတ်နှင့် အစာဟာရကို သုံးဆောင်ကြ၏ဘုရားသခင်ကိုလည်းချီးမွမ်း၍လူအပေါင်းတို့ရှေ့မှမျက်နှာပွင့်လန်းခြင်းအခွင့်ကို ရကြ၏ကဲတင်ခြင်းတို့ ရောက်သောသူတို့ကိုလည်းနေ့စဉ်မပြတ်သခင်ဖျားသည်တင်းဝင်စေတော်မူ၏